ခန်းကြီး39အငယ်1မှ73ထိုစကားကိုဟေဇကိမင်းကြီးသည်ကြားလျင်မိမိအဝတ်ကိုဆုပ်၍ရှော်တေအဝတ်ကိုခြုံလျက်ဗိမာန်တော်သို့တွားလေ၏ရှော်တေအဝတ်ကိုဝတ်လျက်ရှိသောနန်းတော်အုပ်အေလျကိန်စီရိုကြီးရှေဘနအသက်ကြီးသောယေပရောဟိတ်တို့ကိုအာမုတ်သားပရောဖက်ဟေရှာယထံသို့စေလွှတ်လေ၏ဟေဇကိမင်းမှားထားသောစကားဟုမူကား ယနေ့သည်ဒုက္ခနေ့ဆုံးမသောနေ့ကဲ့ရဲ့ခြင်းကိုခံရသောနေ့ဖြစ်၏သားဖွာခြင်းရောက်၍သားကိုဖွာနိုင်အောင်ခွန်အားမရှိ အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့စေခြင်းဟာအာရှုရိရှင်မင်းဆေလွတ်သောမိမိကျွန်ယာဘရှခစကားကိုတင်ဤဘုရားသခင်သာရဘုရားကြားတော်မူပါစေသောတင်ဤဘုရားသခင်သာရဘုရားသည်ကိုရိုတိုင်ကြားသော စကားကိုခြေတော်မူပါစေသော။တင်းဒီလဲကြံကျွင်းသော လူတို့အဖို့ဆုတောင်းပတနာပြုပါဟု ပြောစေခြင်းဟာဟေစကိမင်းစေလွတ်သောကျွန်တို့သည် ဟေရှာယထံသို့ ရောက်လာကြ၏ဟေရှာယကလည်းသာဝရဖျားမိန်တော်မူသည်ကအာရှုရိရှင်မြင်းဤကျွန်တို့သည်ငါကိုကဲ့ရဲ့၍တင်းဒီကြားရသောစကားကြောင့်မကြောက်နှင့် ထိုမင်း၌အခြားသော စိတ်တဘောကိုငါသွင်းပေးမည် သူသည်တရင်ကြား၍မိမိပြည်သို့ ပြန်သွားလိမ့်မည်ထိုပြည်၌ဓာဖြင့်ငါဆုံးစေမည်ဟုသော စကားတော်ကိုတင်တို့၏သခင်အားပြန်ကြားကြလော့ဟု ပြောဆို၏ထိုအခါအာရှုရိရှင်ဘီရင်သည်လာခိရှမြို့မှထွက်သွားကြောင်းကိုယာဘရှာခကြားလျင် ပြန်သွား၍လိဗနမြို့ကို ရှင်ဘီရင်တိုက်နေသည်ကို တွေ့လေ၏နောက်တဖန်ကုရှမင်းကြီးတိရကတ်တီ စစ်ချီ၍လာပြီဟုတည်င်းကြားသောအခါဟေဇကိမင်းထံသို့တမန်တို့ကိုဆေလွတ်ပြန်၍တင်တို့သည် ယူဒာမင်းကြီးဟေဇကိကိုပြောရသော စကားဟုမူကားတင်ကိုးစားသောဖျားသခင်ကယေရုရှလင်မြို့သည် အာရှုရိရှင်မြင်းလက်သို့ မရောက်ရဟု၍တင့်ကိုမလှည့်စားစေနှင့်အာရှုရိရှင်မြင်းတို့သည်ခတ်သိမ်းသောပြည်တို့ကိုလှုပ်ကြံ၍ရှင်းရှင်းပျက်စီးကြောင်းကို သင်သည်ကြားရပြီကိုယ်တိုင်လွတ်လိမ့်မည်လောငါဘိုးဘေးတို့သည် ဖြစ်စည်းသောအမျိုးသားဂောဇန်အမျိုးသားခါရန်အမျိုးသားယေဇက်အမျိုးသားတေလတာမြို့၌ရှိသောအေဒင်အမျိုးသားတို့ကိုသူတို့၏ဖျားများတို့သည်ကယ်ယူကြပြီလောဟာမတ်မင်းကြီးအာဘတ်မင်းကြီးနှင့်တေဖရဝေမြို့ဟေနမြို့ဤဝါမြို့ကိုစိုးစံသော မင်းကြီးတို့သည်အဘယ်မှရှိကြသနည်းဟုမှားလိုက်လေ၏အငယ်၁၄မှ20ထိုမှာစာကိုဟေဇကိမင်းသည်တန်တမန်လက်မှ ခံယူ၍ကြည်ပြီးလျှင်ဗိမာန်တော်သို့တွား၍ထာဝရဘုရားရှေ့တော်၌ဖြန့်ထားလေ၏ထိုအခါဟေဇကိမင်းသည်ထာဝရဘုရားရှေ့တော်၌ရှောက်ဆိုသည်ကခေရုဘင်ပေါ်မှထိုင်တော်မူသော ဣဒရေလမျိုး၏ဘုရားသခင်ကောင်းကင်ဘုရားအရှင်သာရဘုရားကိုရိုဒီဘုရားသခင်ဖြစ်တော်မူ၏ကိုရိုတပါးဒီသာလျှင်မြေကြီးပေါ်မှာရှိသမျှသော အတိုင်းတိုင်းအပြည်ပြည်တို့၏ဘုရားသခင်ဖြစ်တော်မူ၏ကိုရိုဒီကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏အိုသာရဘုရားနာတော်ကိုလှည့်၍နားထောင်တော်မူပါအိုသာရဘုရားမျက်စိတော်ကို ဖွင့်၍ကြည့်ရှုတော်မူပါ တနာခရိမင်းသည်အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့၍ပြောစေသောစကားအလုံးစုံတို့ကို မှတ်တော်မူပါ။အိုထာဝရဘုရား၊အကယ်စင်စစ်အာရှုရိရှင်ဘုရင်တို့သည်အတိုင်းတိုင်းအပြည်ပြည်တို့ကိုဖျက်ဆီး၍သူတို့၏ဘုရားများကိုမီးထဲသို့ချပစ်ကြပါပြီ။ထိုဘုရားတို့သည်ဘုရားမဟုတ်၊လူလက်ဖြင့်လုပ်သောသစ်သားနှင့်ကျောက်ဖြစ်သောကြောင့်ပျက်စီးခြင်းသို့ ရောက်ကြပါပြီ ။အိုအကျွန်ုပ်တို့ဘုရားသခင်သာရဘုရားကိုရောသာရဘုရားတပါးသာဘုရားသခင်ဖြစ်တော်မူသည်ကိုမြေကြီးပေါ်မှာ ရှိသမျှသော တိုင်းနိုင်ငံတို့သည်တည်မိအကြောင်းအကျွန်ုပ်တို့ကိုထိုမင်းလက်မှယခုကယ်ယူတော်မူပါ အကျွန်ုပ်တောင်းပန်ပါသည်ဟုပတနာပြုလေ၏အငယ်27မှ29 ထိုအခါအာမုတ်သားဟေရှာယသည် ဟေဇကိမင်းထံသို့ဆေလွတ်၍ဤဒေလအမျိုး၏ဘုရားသခင်သာရဖျားမိန်တော်မူသည်ကားတင်သည် အာရှုရိရှင်ဘီတနာခရိအကြောင်းကြောင့်ငါရှိမှပထနာပြုသည်ဖြစ်၍ထိုမင်း၏အမှုမှာသာရဖျားမိန်တော်မူသောစကားဟုမူကားဇီးအောင်တို့သမီးကညာသည်တင့်ကိုမထီမဲ့မြင်ပြု၍ပြည့်ရဲ့၏ယေရုရှလင်တို့သမီးသည်တင့်နောက်၌ ခေါင်းညှိ၏သင်သည်အဘဲသူကိုကဲ့ရဲ့ဆဲရည်သနီအဘဲသူကိုအော်ဟစ်၍မျက်နာထောင်လွှားသနီဤဒေလအမျိုး၏တန်ရှင်းသောဖျားကိုပင်ပြုပါသည်တကားတင်သည်ကြုံများအဖျင်သာရဖျားကိုကဲ့ရဲ့၍ငါသည်ယထာများပြားသဖြင့်တောင်ထိပ်သို့၎င်းလေဗနုန်တောင်အထွတ်သို့၎င်းတက်လာပြီးအရက်မြင့်သော အာရစ်ပင်နှင့် အကောင်းဆုံးသောထင်းယူပင်တို့ကိုငါခုတ်လဲပြီအမြင့်ဆုံးသောအရန်အတိများသောတောတဲသို့ငါဝင်ပြီငါသည်တွင်းတူ၍ရေကိုတောက်ရပြီငါဤခြေပွားအဖျင်အေဂုတိမြစ်လက်ကြားရေရှိသည်မြကိုခန်းချောက်စေပြီဟုတင်ဆိုမိပြီတကားငါသည်အထက်ကဤအမှုကိုစီရင်ကြောင်းနှင့်ရှေးကာလ၌ပြုပြင်ကြောင်းကိုတင်သည်မကြားသလော ယခုမှလည်းတင်သည်ခိုင်ခန့်သောမြို့တို့ကိုဖျက်ဆီး၍ကြောက်ပုံဖြစ်စေသောသူဖြစ်မိအကြောင်းငါစီရင်ခံထားလေပြီထို့ကြောင့်မြို့သားတို့သည်အာနေကြ၏မှိုင်တွေ၍စိတ်ပြည့်လျက်ရှိကြ၏တောမြက်ပင်နှင့်စိမ့်သောစပန်းပင်ကဲ့သို့၎င်းအိမ်မိုးပေါ်မှပေါက်သောမြက်ပင်နှင့်မကြီးမီညှိုးနှွမ်းသောစပန်းပင်ကဲ့သို့၎င်းဖြစ်ကြ၏တင်ဤနေထိုင်ခြင်းထွက်ဝင်ခြင်း ငါ၌အမျက်ဟုံးခြင်းတို့ကိုငါသိ၏ငါ၌သင်၏အမျက်ဟုံးခြင်းစော်ကားခြင်းကိုငါကြားရသောကြောင့်တင့်ကိုနှာရှုတ်တတ်၍ဇက်ခွန်ပြီးမှတင်လာသောလမ်းဖြင့်ပြန်စေမည်အငယ်30မှ35တင်မှတ်ရသော နမိတ်လက္ခဏာဟုမူကားယခုနှစ်တွင် အလိုလိုကြီးရင်သောအတိအနှံကို၎င်း ဒုတိယနှစ်တွင် ထိုအတူပေါက်သောအရာများကို၎င်းသင်တို့သည်စားရမည်တတိယနှစ်တွင်မျိုးစေ့ကိုကျဲ၍စပားကိုရိတ်ကြလော့စပြည့်ဥယင်ကိုလည်းဆက်၍အသီးကိုစားကြလော့ဘေးလွတ်၍ကြံကျွင်းသောယူရအမျိုးသားတို့သည်တဖန်အောက်မှအမြင့်ဆွဲ၍အထက်မှအသီးသီးကြလိမ့်မည်ကြံကျွင်းသောသူတို့သည်ယေရုရှလင်မြို့ထဲက၎င်းဘေးလွတ်သောသူတို့သည်ဇီးအုံတောင်ပေါ်က၎င်း ပေါ်လာကြလိမ့်မည်။ကောင်းကင်ဘုရားရှင်သာရဘုရားသည်အလိုတော်အားကြီး၍ထိုအမှုကိုစီရင်တော်မူလိမ့်မည်။တို့ဖြစ်၍သာရဘုရားသည်အာရှုရိရှင်မြင်ကိုရီမှတ်၍မိန်တော်မူသည်ကားသူသည်ဤမြို့သို့မဝင်ရမြို့တဲသို့မြားကိုမပြည့်ရမြို့ရှိမှဒိုင်းလွှားကိုမပြရမြို့ပြင်မှမြေရိုးကိုမဖို့ရလာသောလမ်းဖြင့်ပြန်သွားရမည် ဤမြို့တဲသို့မဝင်ရငါသည်ကိုမျက်နှာကို၎င်းငါကျွန်ဒါဝိဒ်၏မျက်နှာကို၎င်းထောက်၍ဤမြို့ကိုကယ်တင်ခြင်းငှာဆောင်မမည်ဟုသာဝရဖျားမိန်တော်မူ၏အငယ်36မှ38ထိုအခါသာဝရဖျား၏ကောင်းကင်တမန်သည်ထွက်၍အာရှုရိတပ်တွင် လူ3,8500တို့ကိုဒဏ်ကပ်လေ၏နန်းနှင့်စောစော ထချိန်ရောက်သောအခါထိုသူအပေါင်းတို့သည် အသေးကောင်ဖြစ်ကြ၏အာရှုရိရှင်ဘရင်တနာခရိတ်သည်လည်းထိုအရမှထွက်၍ပြန်သွားပြီလင်နိနဝေမြို့၌နေလေ၏နောက်တဖန်သူသည်မိမိဖျားနိတရုတ်ဤဗိမာန်၌ကိုးကွယ်စဉ်တွင်သားတော်အာဒရမေလက်နှင့်ရှရီဇာသည်ခမည်းတော်ကိုဓာနှင့်တပ်ပြီးလင်အာရမဏိပြည်သို့ပြေးကြ၏သားတော်ဧတရ ဟန်ဒုံဒီလဲခမည်းတော်အရာ၌နန်းထိုင်၏